ဘာဝင်လို့ခေါ်နိုင်တယ်လဲမဲပါတယ်ဗုဒ္ဓဤဗုဒ္ဓဤတရားတော်များကိုလိုက်နာကျင့်ကြံလို့ ဘာကြောင့်ဗုဒ္ဓဤတရားတော်များကို လိုက်နာကျင့်ကြံတာလဲယေရှုခရစ်ရဲ့တရားတော်လည်းလိုက်နာကျင့်ကြံမှုကောင်းတာပဲမိုဟာမက်မိုဟာမက်ရဲ့တရားတော်တွေလည်းလိုက်နာကျင့်ကြံမှုကောင်းတာပဲဟိန္ဒူဘုရားကြီးတွေဖြစ်တဲ့မဟာဗြဟ္မာတို့ဝိ ష్ణు တို့မဟေတရတို့ဆိုတဲ့ဘုရားကြီးတွေရဲ့ တရားတွေရဲ့လိုက်နာကျင့်ကြံမှုကောင်းတာပဲအဲဒါလို့ကောင်းရဲ့သားနဲ့ဘာကြောင့်ဗုဒ္ဓရဲ့တရားတော်တွေလိုက်နာကျင့်ကြံရတာတော့ဩဒုက္ခပါပဲနော်ဒုက္ခပါပဲနော်ကိုယ့်ဟာကိုယ်ဘာလို့ ဘာရည်ပဲချက်နဲ့ဗုဒ္ဓတရားတော့လိုက်နာကျင့်ကြံတယ်ဆိုတာမသိဘူးနော်ဟမ်ဆင်းရဲငြိမ်းညင်လို့ယေရှုခရစ်ရဲ့တရားတော်တွေကိုဆင်းရဲမငြိမ်းဘူးလားမဟာမေရဲ့ဖရာတရားတော်တွေကိုဆင်းရဲမငြိမ်းဘူးလား ယေရှုခရစ်ရဲ့တရားတော်တွေလိုက်နာကျင့်ကြံတော့ဘာဘာသာဝင်လို့ခေါ်တော့မုဟမ္မဒ်ရဲ့တရားတော်တွေလိုက်နာကျင့်ကြံတော့အစ္စလမ်ဘာသာဝင်မဟာဗျမဝိ ష్ణ ုသီဝတို့ရဲ့တရားတွေလိုက်နာကျင့်ကြံတော့ဟုတ်ကဲ့လား အဟုရမဇ္ဇရာဖရာရဲ့တရားတော်တွေကျင့်ကြနော်ဟမ်အဟုရမဇ္ဇရာဖရာရဲ့တရားတော်တွေကျင့်ကြနော်ဟမ်အကြတန်ကြားရပါလားအဲ့ဒါသိကျင်သလား ဖြေပြိုးဗုဒ္ဓဘာသာမှကြည်ဘယ်မှကြည်ရရှိတယ်မလားတွေ့လားညာနေသည်တွေ့လားစာဥပါလားယူရဲ့ဒီယူရဲ့ อืมသူစာအုပ်ကစုပ်နေပုံရတယ်သူမျက်စာအုပ်ငှားတယ်ပင်စမအကျင့်ရိုက်စာအုပ်မှာတော့စာမျက်နှာ286စာမျက်နှာ286 Zoroaster ဘာသာဆိုတာတွေ့ ဇိုရိုအက်စတာဘာသာဘာသာကြီး၅မျိုးရဲ့အစနာကလေတွေ့လားဘာဘာသာတဲ့တော့ဘယ်ဖရာကိုယ်ွယ်တော့ဟမ်ဘယ်ဖရာကိုယ်ွယ်ဟမ် အဟုရမစရာဖရာကိုယ်ွယ်တယ်အဟုရမစရာဖရာရဲ့တရားတော်တွေလိုက်နာကျင့်ကြံတော့ဇိုရိုအက်စတာဘာသာဝင်ပေါ့ရှေးကပါရှားအခုအီရန်ဒါပေမဲ့ရှေးကသာဒီဘာသာ ထုံးရတယ်အခုကြတော့အဲ့ဒီနေရာမှာမွတ်စလင်ဘာသာမဟာမက်ဘာသာတွေက လွှမ်းမိုးသွားပြီအဲ့ဒီဘာသာဝင်တွေဟာအိန္ဒိယပြည်အနောက်ပိုင်းဘုံဘေနယ်တဝိုက်မှာတချို့နည်းနည်းပါပါရှိသေးတယ်ဆိုလိုအစ္စတဘာသာအဲ့ဒီအခြေပြေဗုဒ္ဓဘာသာတဲ့ဘာသာပဲနှစ်ခုပါတာပါပါတော့ကဲပါလှမ်းကြည့်မနေပါနဲ့ဗုဒ္ဓဘာသာဟိန္ဒူဘာသာဇိုရိုအစ္စတဘာသာ ခရိယံဘာသာမွတ်စလင်ဘာသာအစ္စလမ်ဘာသာဘာသာကိုခေါ်တော့သူတို့ဟာအစ္စလမ်ဘာသာလို့ခေါ်ရတယ်အဲ့ဒီဘာသာဝင်ကိုခေါ်တော့မွတ်စလင်လို့ခေါ်ရတယ်ဘာသာနာမည်ကအစ္စလမ်ဘာသာဒီဘာသာဝင်တွေကိုခေါ်တော့မွတ်စလင်လို့ခေါ်ရတယ်သူတို့ဘုရားကတော့တမန်တော်ဘောလေမဟာမက်ဒါမဲ့လို့သူတို့ဘုရားကြီးကတော့အန်လာ အရှင်မြတ် ဒီတော့ဗုဒ္ဓတရားတော်ကိုလိုက်နာကျင့်ကြံတဲ့အတွက်ဗုဒ္ဓဘာသာဝင်နေဟုတ်တယ်မဟုတ်လားဒါဗုဒ္ဓတရားတော်ဘာကြောင့်လိုက်နာကျင့်ကြံသလဲဟဲ့တိလာရှင်ပေါ့ဆတ်လက်အုပ်ချီမတ်တရချင်းမီနဲ့တူတယ်မေးလိုက်မတော့တယောက်ချင်းမေးလိုက်မယ်မရဘူးဆိုလို့ရှိရင်ဒံပေးလိုက်မယ် ဇံမီဝိုက်ဖြည့်တဲ့တီလာရှင်တွေဒီနေ့အောင်စည်းရင်ထွက်ပြီးအောင်စည်းရင်ကြီးညာမလို့ဟာမေ့နေလက်ပြန်ကြမှာအောင်စည်းရင်ကြီးညာခံရအောင်အောင်နှုံးရာနှုံးကောင်းပါတယ်ရာနှုံးတစ်အောင်တယ်တရားမှတယောက်အောင်တယ်ရာနှုံးကောင်းတယ်အဲ့ဒီပေါက်စလေးတွေသူများလို့အောင်အောင်လုပ်ဖို့ကြိုးစား တောင်းရောင်မနေနဲ့တေချာစာကိုကြက်ဟိုကြည့်ဒီကြည့်မလုံနဲ့ဟိုကြည့်ဒီကြည့်ကြည့်လို့ရှင်အဲ့ဒါကြီးကန်းသီလရှင်မြောက်သီလရှင်ခေါ်တယ်ဟုတ်ကဲ့လားဘာသီလရှင်တော့အဲကြီးကန်းသီလရှင်မြောက်သီလရှင်မြောက်မြအငိမ့်နေရလားအဲဟိုကြည့်လိုက်ဒီကြည့်လိုက်ဟိုပြေးလိုက်ဒီပေါ့ဒီမော့လိုက်နဲ့ ကြီးကငါကိုတနေရာတဲ့ကြည့်ရလားဟိုဘက်လှည့်ကြည့်လိုက်ဒီဘက်လှည့်ကြည့်လိုက်နဲ့ဘသူစီယာဟာတော့ရပါမလဲဆိုပြီးတော့အဲဒါကြောင့်ရှေ့တဲ့တဲ့မှာအိန္ဒိယရကြည့်ပြီးတော့မကြက်ဘူးမနာဘူးဆိုလို့ရှိရင်အဲ့ဒီသီလရှင်ကတော့ဘာသီလရှင်လဲဟိုကြီးဒီကြီးကြည့်ရင်လေကြီးကံသီလရှင်သို့မဟုတ် မြောက်သီလာရှင်ဟုတ်ကဲ့လားကြီးကားများလူတွေကသိပ်ပြီးတော့ချစ်ကြတယ်မဟုတ်လားဟမ်ဂရေဒုထောစကာကောတဲ့ဂရေရွာထဲ၌ဒုထောဖြစ်စည်းသောတတ္တဝါဒီကကာကောကြီးကံဒီတဲ့ပါတယ်တော့ရွာထဲအိမ်ထဲဖြစ်စည်းတာ ကြီးကမ်းမယ်တဲ့ဒါကြောင့်လူတွေကသိပြီးချစ်ကြတယ်ကြာလာညာနေသည်ဒီနေ့ကြီးကမ်းသီလရှင်ဖြစ်ရင်နောက်နေ့ကျရဟန္တာသီလရှင်ဖြစ်ပါစေဟုတ်ကလားကြီးကမ်းသီလရှင်နဲ့ယဟန္တာသီလရှင်ဘာကွာလဲဟမ်ဟမ်မသိဘူးကြီးပြာသီလကြီးပြာကြီးကမ်းသီလရှင်နဲ့ယဟန္တာသီလရှင်ဘယ်လိုကွာခြားလဲ အာကြွားရတာထားကြဆိုဒီတော့ဘာကြောင့်ဗုဒ္ဓရဲ့တရားတော်တွေလိုက်နာကျင့်ကြံရသလဲလို့ဆိုတော့ဗုဒ္ဓရဲ့တရားတော်တွေကျင့်ကြံခြင်းအပြင်ဆင်းရဲငြိမ်းစေတယ်လို့ယုံကြည်လို့မဟုတ်ပေဘူးလားဒါကြောင့်ဗုဒ္ဓတရားတော်တွေလိုက်နာတာမဟုတ်လားဆင်းရဲငြိမ်းစေတယ်လို့ယုံကြည်လို့ ဘာကိုယုံကြည်တာလဲဆင်းရဲငြိမ်းစေတယ်လို့ဘာကိုယုံကြည်တာလဲဩရရဲ့တရားတော်တွေဒါဖြင့်ဗုဒ္ဓရဲ့တရားတော်တွေကိုယုံကြည်ရဲ့အဲ့ဒီတရားတော်တွေဟောပြောညွှန်ပြတဲ့ဗုဒ္ဓကိုတော့မယုံကြည်ဘူးလားအဲ့ဒီတရားတော်တွေအတိုင်းလိုက်နာကျင့်ကြံရတဲ့သံဃာတော်တွေကမယုံကြည်ဘူးလား အဲ့ဒါလို့ဆိုရင်ဗုဒ္ဓဘာသာဝင် ဖြစ်ပြီလားဘာဖြစ်လို့ဖြစ်တာတော့ယုံကြည်လို့ဖြစ်တာပေါ့မဟုတ်လားဘာကြောင့်ဖြစ်တာလဲဘုရားရှင်တော်မြတ်ဘုရားကိုယုံကြည်တယ်ရှင်တော်မြတ်ဘုရားရဲ့တရားတော်ဓမ္မကိုယုံကြည်တယ်ရှင်တော်ဘုရားမြတ်ဘုရားရဲ့တပည့်တန်ဃာတော်တန်ဃာတွေကိုလည်းယုံကြည်တယ်ဟုတ်တယ်မဟုတ်လား ဘလို့ယုံကြည်သလဲဆိုတော့ဆင်းရဲကိုငြိမ်းစေနိုင်တဲ့တရားတော်တွေဒီတရားကိုဟောတဲ့ရှင်တော်မြတ်ဖရာဒီတရားအတိုင်းကျင့်တဲ့သံဃာတော်ဒီလိုယုံကြည်တာမဟုတ်လားယုံကြည်ရင်ဘာဖြစ်သလဲဘာဖြစ်လဲယုံကြည်ရင်ဗုဒ္ဓဘာသာဝင်မဖြစ်ဘူးလားဟောခဲ့တာ ယုံကြည်ရင်ဘာဖြစ်တယ်လဲအဲ့ဒါကိုယုံကြည်ရင်တရဏဂုံတည်တယ်ခေါ်တယ်ပါတယ်တော့တရဏဂုံတည်တယ်တရဏဂုံတည်မှဗုဒ္ဓဘာသာဝင်ဖြစ်တယ်တရဏဂုံမတည်ရဲ့ဗုဒ္ဓဘာသာဝင်မဖြစ်ဘူးရွှေရကုံဘုရားကိုတနေ့ကိုအကြိမ်10ကြိမ်တက် တစ်ကြိမ်တစ်ကြိမ်မှာဥတရာချစိတ်ထဲကဗုဒ္ဓဓမ္မသံဃာကိုမယုံကြည်ပဲနဲ့ဥချကောင်းလို့ချနေရင်သူဗုဒ္ဓဘာသာဝင်ဖြစ်မလားမဖြစ်ဘူးလားဖြစ်ပါဘူးဗျာ။ဘာကြောင့်မဖြစ်တော့မယုံကြည်လို့ဒါကြောင့်ယုံကြည်ဖို့ရဗဒာနာမဟုတ်လားအဲ့ဒီယုံကြည်တာကိုတတ္တာလို့ခေါ်တယ် ယုံကြည်တာကိုဘာလို့ခေါ်လဲသတ္တာဗုဒ္ဓရှင်တော်မြတ်ဘုရားကိုယုံကြည်တယ်ရှင်တော်မြတ်ဘုရားရဲ့တရားတော်ကိုယုံကြည်တယ်ရှင်တော်မြတ်ဘုရားရဲ့တပိသားတန်ဃာတော်တွေကိုယုံကြည်တယ်ဗုဒ္ဓရှင်တော်မြတ်ဘုရားဘာကြောင့်ယုံကြည်ရတယ်လဲဆိုတော့ဆင်းရဲငြိမ်းစေတဲ့အဆုံးအမတွေဆုံးမတော်မူလို့ဟုတ်တယ်မဟုတ်လား ယုံကြည်တယ်ဘုရားရှင်တော်မြတ်ဖုရားရဲ့တရားတော်တွေဘာလို့ယုံကြည်တယ်လဲဒီတရားအတိုင်းကြည့်ရင်ဆင်းရဲငြိမ်းစေနိုင်လို့ဟုတ်သလားဒီတရားအတိုင်းကြည့်ရင်ဆင်းရဲငြိမ်းစေနိုင်လို့တရားတော်ကိုယုံကြည်တယ်ရှင်တော်မြတ်ဖုရားရဲ့တပိသားသံဃာတော်တွေဘာလို့ယုံကြည်ရသလဲ တပည့်ဒီတပည့်သားတန်ခါတွေကမြတ်စွာဘုရားရဲ့အဆုံးအမတွေစိမ့်ထိမ့်သိမ့်စောင့်ရှောက်ထားပြီးပြန်လီဟောပြောညွန်ပြလို့မဟုတ်ပေဘူးလားစောင့်ရှောက်ထိမ့်သိမ့်ထားတယ်ပြန်လီဟောပြောညွန်ပြတယ်ဒါကြောင့်ယုံကြည်တယ်ယုံကြည်တော့သရဏဂုံတည်တယ်ဟုတ်တယ်မဟုတ်လားဒီတော့ လူများမှာခန္ဓာကိုယ်ယောဂဝေဒနာဖြစ်တဲ့အခါကျတော့ဒီယောဂဝေဒနာကိုဘယ်သူကမှပျောက်ကင်းအောင်ကုနိုင်တယ်လို့ယုံကြည်တယ်လေဆရာဝန်ဆေးဆရာကပျောက်ကင်းအောင်ကုနိုင်လို့ယုံကြည်တယ်ဟုတ်တယ်မဟုတ်လားဆရာဝန်ဆေးဆရာက ဆေးညွန်းရေးပေးလိုက်တော့အဲ့ဒီဆေးညွန်းတိုက်ကိုကဆေးစားတယ်လိုက်နာ နေထိုင်တယ်ဆိုလို့ရှိရင်ယောဂဝေဒနာမပြောက်ဘူးလားပြောက်တယ်ဒါတော့ခန္ဓာကိုယ်ယောဂဝေဒနာဆင်းရဲပျောက်ငြိမ်းနေတဲ့ပုဂ္ဂိုလ်ဟာဘု து အာကိုရဆရာဝန်ဆေးဆရာအာကိုရတယ်ဆရာဝန်ဆေးဆရာတို့ရဲ့ညွှန်ကြားချက်ကို အာကိုရတယ်ဟုတ်တယ်မဟုတ်လား ဒါဖြင့်ကိုယ်ဆင်းရဲစိတ်ဆင်းရဲငြိမ်းကျင်တဲ့ပုံကိုယ်တွေကြတော့ဘု து အာကိုရတော့ဘုရားရှင်တော်မြတ်ဖရာပြီးတော့ရှင်တော်မြတ်ဖရာရဲ့တရားတော်ပြီးတော့ဗောအာတော့အာကိုရကယုံကြည်လို့အာကိုရလားမယုံကြည်ပဲနဲ့အာကိုရလားဟုတ်ကဲ့လား အဲ့ဒီယုံကြည်တဲ့ယုံကြည်လို့မလို့အာကိုးတာကို အာကိုးတဲ့အခါကျတော့စိတ်နဲ့လည်းဘုရားတရားသံဃာကိုယူသေးတယ်နှုတ်နဲ့လည်းယူသေးတယ်ကိုယ်နဲ့လည်းယူသေးတယ်ပြီးတော့အမျိုးမျိုးသော ပူဇော်ပွဲတို့ဖြင့်လည်းပဲပူဇော်တယ်ဟုတ်တယ်မဟုတ်လား ဘုရားဟောတဲ့အတိုင်းလဲလိုက်နာကျင့်ကြံကြိုးစားပွားများအထုတ်တယ်အဲ့ဒါကိုစီကတ်တယ်လို့ခေါ်တာမဟုတ်လားဘုရားစကားနားထောင်ပြီးတော့တရားတော်လာတဲ့အတိုင်းလိုက်နာကျင့်ကြံတယ်တရားတော်ကိုပူဇော်တယ်ဘုရားကို ပူဇော်တယ်တန်ခါကို ပူဇော်တယ်စိတ်ထဲကယုံကြည်တယ်အဲ့ဒါအလုံးကိုပဲဘုရားတန်တရားတန်ခါယရဏသုံးပါးကိုစီကတ်တယ်လို့ခေါ်တာမဟုတ်လား အဲ့လိုစီကတ်တယ်ဆိုတာယုံကြည်တာလားမယုံကြည်တာလားဟုတ်ကဲ့လားယုံကြည်ရင်ဘာဖြစ်သလဲသရဏဂုံတည်တယ်ဟုတ်တယ်မဟုတ်လားယုံကြည်ရင်ဘာဖြစ်သလဲအဲကိုရင်ချတိတ်ငါကြည့်တရားပြောတာနားမထောင်ဘူးငါငါပြောတဲ့စကားမင်းနားတဲ့မရောက်ဘူးမင်းကောင်းဘဝရှော့ကြောကြောသွားတယ် ယုံကြည်ရင်ဘာဖြစ်သလဲတရဏဂုံတည်တယ်ဟုတ်ကဲ့လားတရဏဂုံတည်ရင်ဘာလို့ခေါ်ရသလဲဗုဒ္ဓဘာသာဝင်လို့ခေါ်ရတယ်မယုံကြည်ရင်ဘာဖြစ်သလဲတရဏဂုံမတည်ဘူးတရဏဂုံမတည်ရင်ဘာဖြစ်သလဲမဟုတ်ဘူးဟုတ်တယ်မဟုတ်လား ဗုဒ္ဓဓမ္မသံဃာတို့ကိုဘာအတွက်ယုံကြည်သလဲဆင်းရဲငြိမ်းရေးအတွက်ယုံကြည်တယ်ဒါဖြင့်ချမ်းသာရရေးအတွက်ကိုမယုံကြည်ဘူးလားဆင်းရဲငြိမ်းရင်ချမ်းသာရုပ်ပေါ့မဟုတ်ပေဘူးလားအဲ့ဒါဆင်းရဲငြိမ်းအေးချမ်းသာရေးအတွက် ဗုဒ္ဓဓမ္မသံဃာတို့ကိုယုံကြည်စိတ်ကပ်တယ်ဒီလိုမဟုတ်လားအဲ့လိုဆိုရင်ဗရဏဂုံတိယောဟုတ်ကဲ့လားဂိုင်းစူဇံဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ဗုဒ္ဓဓမ္မ သံဃာတို့ကိုယုံကြည်စိတ်ကလင်သရဏဂုံတည်၍ဘုရားဘာသာဝင်စစ်စစ်ဖြစ်သည်ဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ဘုရားဓမ္မသံဃာတို့ကို ယုံကြည်စိတ်ကလင်သရဏဂုံတည်၍ဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်သည်ဗုဒ္ဓဓမ္မသံဃာတို့ကိုဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ယုံကြည်စိတ်ကလင် သရဏဂုံတည်၍ဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်သည်ဂိုင်းသို့ အဖြစ်ပြောင်းမြန်ဆိုရင်ဘယ်လိုဆိုမလဲဟုတ်ပါတယ်သဘောပေါက်တဲ့အတိုင်းဆိုပါ ကဲဆိုပြောင်းပြန်ဆိုမနော်ဗုဒ္ဓဓမ္မသံဃာတို့ကိုဆင်းရဲငြိမ်းအေးဆင်းရဲငြိမ်းအေးချမ်းသာရေးကစမယ်အစအဲ့ဒီကစလိုက်မယ်ဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ဗုဒ္ဓဓမ္မ သံဃာတို့ကိုမယုံကြည်မစည်းကပ်လင်သရဏဂုံမတည်၍ဗုဒ္ဓဘာသာဝင်မဟုတ်ပေအဲပြောင်းပြန်ဆိုတာအဲ့လိုမဟုတ်လားဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ဗုဒ္ဓ ဓမ္မသံဃာတို့ကိုမယုံကြည်မစည်းကပ်လျင်သရဏဂုံမတည်၍ဘုရားဘာသာဝင်မဟုတ်ပေ So. ပြန်ဆိုရမယ်ပထမပုပ္ပါစဆို ပေါက်ပြီလား။ gain ဒါဖြင့်နေစဉ်ရွတ်နေတာပြန်ပြီးစဉ်းစားကြည့်ပါ။ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိအဲ့ဒါစဉ်းစားကြည့်စဉ်းစားရလားဘယ်လိုစဉ်းစားမလဲဗုဒ္ဓံတရဏံဂိသာမိဆိုတာ မြတ်စွာဘုရားကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏ အားကိုးတယ်ဆိုတာဆင်းရဲငြိမ်းအေးချမ်းသာရေးအတွက်အားကိုးတာမဟုတ်လားဟုတ်ကလားဆင်းရဲငြိမ်းချမ်းသာရေးအတွက်အားကိုးရပဲလို့စိတ်ကယုံကြည်စိတ်ကပ်သည်အဲဒါလို့ဆိုရင်တရဏဂုံတီရောဟုတ်ကဲ့လား gain အဲ့ဒါကအတူချုပ်ပဲအရှိကြတော့ဘယ်လိုလာတော့ ကိုလည်းယုံကြည်စိတ်ကပ်ပါတယ်တရားကိုလည်းအာကိုရလို့ယုံကြည်စိတ်ကပ်ပါတယ်သံဃာကိုလည်းအာကိုရလို့ယုံကြည်စိတ်ကပ်ပါတယ်ဆိုတာဟာဘာလုပ်လိုက်တာလဲသရဏဂုံယူလိုက်တာသရဏဂုံယူတယ်ဆိုတာယုံကြည်စိတ်ကကြောင်နှုတ်ကထုတ်ဖို့ဝန်ခံလိုက်တာမဟုတ်လားဟုတ်ကဲ့လား သရဏဂုံယူတယ်ဆိုတာမလုပ်တာလေယုံကြည်စိကကြောင့်နှုတ်ကထုတ်ဖို့ဝန်ခံလိုက်တာအဲ့ဒီဝန်ခံတဲ့အတိုင်းယုံကြည်တော့သရဏဂုံတီရောဟုတ်ကဲ့လားသရဏဂုံတီတော့ဘာဖြစ်လဲဘုရားဘာသာဝင်စစ်စစ်ဖြစ်ရောဟုတ်ကဲ့လားအဲ့ဒီမှာ သရဏံစင်ရဲ့ပေခွာချမ်းသာစေတအမြတ်ယရနာအာကိုရာဟု၍ဩဘယ်သဘောနဲ့စီကတ္တာတဲ့တော့ဆင်းရဲပေခွာချမ်းသာစေတအမြတ်ယရနာအာကိုရာဟု၍ဆင်းရဲကိုပယ်ဖြောက်ပြီးချမ်းသာရောက်အောင်လုပ်ပေးတတ်တဲ့ ယရနာနဲ့တူတဲ့အမြတ်ဖရာယရနာနဲ့တူတဲ့အမြတ်တရားယရနာနဲ့တူတဲ့အမြတ်သံဃာပဲလို့စိတ်ထဲကယုံကြည်စိတ်ကပ်ထားပါတယ်ဒါပြောရမဟုတ်လားအဖိုးထိုက်တာမဟုတ်လားအဲ့ဒါအဖိုးထိုက်တဲ့ယရနာဆိုလို့ရှိရင်မပြောင်းမပြဲအောင်စောင့်ရှောက်ထိန်းသိမ်းရတယ်အဲ့ဒီအတိုင်းပဲ မြတ်စွာဘုရားဟာလည်းအာကိုရာဖြစ်လို့အမတန်ဖိုးထိုက်တန်တဲ့ယရနာနဲ့တူတယ်တရားတော်လည်းအာကိုရာဖြစ်လို့အမတန်ဖိုးထိုက်တန်တဲ့ယရနာနဲ့တူတယ်တန်ဃာတော်လည်းအာကိုရာ ဖြစ်တဲ့အတွက်အမတန်ဖိုးထိုက်တန်တဲ့ယရနာနဲ့တူတယ်ယရနာပဲနှစ်ပါးအဲ့ဒါအင်္ဂလိပ်လို triple gems လို့ခေါ်တယ် G E M S gems ยรณามะ G E M S gems บลือสลุงบ่าวนะ G E M S gems not gems บ่ gems ဆိုလို့ရှင်ပိုးកောင်းနေဖြစ်ကုန်လေဟုတ်ကလား gems gems အဲ့ဒီ gems ယရနာဘယ်နှပါးရှိလဲအဲ့ဒါကြောင့် triple လို့ခေါ်တယ် triple T R I P L E T R I P L E triple ပါဠိက tree လို့ရှိတယ် triple triple gems ပါတယ်တော့ triple gems ပါတယ်တော့မြန်မာလူက ဖရာယရဏတရားယရဏသံဃာယရဏဆိုတာဖရာတရားသံဃာယရဏကိုအမတန်အဖိုးထိုက်တာနဲ့ယရဏနဲ့နှိုင်းရှင်ထားတာမဟုတ်လားဖရာဒီဟုသောယရဏတရားဒီဟုသောယရဏသံဃာဒီဟုသောယရဏဘာကြောင့်လဲလို့ဆိုတော့အာကိုရာဖြစ်လို့ဘာအတွက်အာကိုရာလဲဆင်းရဲငြိမ်းအေးချမ်းသာရေးအတွက်အာကိုရာ ဆင်းရဲကိုပယ်ခွာပြီးတော့ချမ်းသာကိုရောက်စေတတ်ဖြောက်စေတတ်သောကြောင့်ရောက်စေတတ်သောကြောင့်အာကုရပဲဒါကြောင့်အမတန်မြင့်မြတ်တဲ့အဖို့ထိုက်တဲ့ယရဏနဲ့တူတယ်အကြောင်းဗုဒ္ဓံသစ္စာလေးပါးအမှန်တရားကိုပိုင်းခြားတင်တင်သိမြင်တော်မူသောမြတ်စွာဘုရားကို တရဏံဆင်းရဲပဲခွာချမ်းသာစေတအမြတ်ယရဏအာကုယဟု၍တလုံးစီဖြည်းဖြည်းဆိုကြည့်သဘောပေါက်တရဏံဆင်းရဲပဲခွာချမ်းသာစေတဆင်းရဲပဲခွာချမ်းသာစေတဆိုတာဆင်းရဲငြိမ်းအေးချမ်းသာရေးအတွေ့ဒါပဲမဟုတ်လား ဆင်းရဲပဲခွာချမ်းသာစေတာအမြတ်ယရနာအာကုရာဟု၍ကိစ္ဆာမိယုံကြည်စိကပ္ပဤဖေယာဟုတ်ပြီလားသဘောပေါက်လားနေတိုင်းဆိုနေတာမဟုတ်လားနေတိုင်းဆိုနေတာအခုဒီနေ့ကစနောက်နေ့တွေဆိုရင်ပိုးအရတာမရှိဘူးလားဘာဖြစ်လို့ အတိဘယ်သဘောပေါက်သွားလို့ဟုတ်ကဲ့လား gain ဆိုတာဗုဒ္ဓံသစ္စာ၄ပါး သဘောပေါက်လားသရဏဂုံတည်တယ်သရဏဂုံမတည်ဘူးတဲ့သရဏဂုံဆိုတာစလုံးပေါင်းတော့သရဲ့ရရဲ့နရဲ့ခန်းငယ်တစ်ချောင်းဝင်သီရိတင်ဂုံဟုတ်တယ်မဟုတ်လားအဲ့ဒါပါဠိကြတော့သရဏဂမနလို့ခေါ်တယ် ပါဠိကြတော့ပါတော့ကမနာကိုပဲမြန်မာကဂုံလို့လွယ်လွယ်အတန်ထွက်လိုက်တာကမနာကိုပဲလို့အတန်ထွက်လိုက်တယ်ဒီတော့ကမနာကကိစ္ဆာမိနဲ့အတိပ္ပယ်အတူတူပဲကမနာကကိစ္ဆာမိနဲ့အတိပ္ပယ်အတူတူကိစ္ဆာမိဘယ်လိုအတိပ္ပယ်ပေါက်တော့ ယုံကြည်စိတ်ကပ်ပါ၏ဖေဟာအကြတော့ခမနာကြတော့ယုံကြည်စိတ်ကပ်ခြင်းဘွားကတော့ကိရိယာဘာဖြစ်လို့ယုံကြည်စိတ်ကပ်ပါ၏ဒါကတော့ကမနာကနောင်နံပုတ်ဒါကြောင့်ယုံကြည်စိတ်ကပ်ခြင်းဟုတ်ကဲ့လားအဲ့တော့သရဏအာကိုရာဟု၍ဂမနာယုံကြည်စိတ်ကပ်ခြင်း ကရဏဂမနာဘာလဲအာကိုရဟူ၍ယုံကြည်စိတ်ကခြင်းဟုတ်ကဲ့လားကရဏဂမနာဆိုတာဘာလဲကရဏဂမနာကရဏဂမနာကမနာကိုမြန်မာကဂုံလို့အတန်ထွက်တယ်မဟုတ်လား အဲကြတော့သရဏဂုံကြတော့ကဘယ်လိုအဓိပ္ပာယ်ဖော်မလဲသရဏဂုံဟမ်အာဟုရာဟု၍ယုံကြည်စိတ်ကချင်းဒါပဲပေါ့မဟုတ်ဘူးလားကဲဆိုစမ်းသရဏဂုံအာဟုရာဟု၍သရဏဂုံ တော့အာကိုရပဲလို့ယုံကြည်စိတ်ကရင်တရဏဂုံတီရောဒီလိုမဟုတ်လားယုံကြည်စိတ်ကတဲ့စိတ်မပါရင်တော့တရဏဂုံမတီးဘူးဟုတ်ကလားတရဏဂုံစကလုံးအဓိပ္ပာယ်နားလည်ပြီလားတရဏဂုံဆိုတာဘာအဓိပ္ပာယ်ရှိသလဲဘာအတွက်အာကိုသလဲ ဆင်းရဲငြိမ်းအေးချမ်းသာရေးအတွက်ဟုတ်တယ်မဟုတ်လားအဲ့တော့အကျယ်ချဲ့ပြီးပြောရင်သရဏဂုံဆိုတာဆင်းရဲငြိမ်းအေးချမ်းသာရေးအတွက်အာကိုရာဟု၍ယုံကြည်စည်းကပ်ခြင်းမဟုတ်ပေဘူးလား gain အကျယ်ချက်လိုက်ဆံပါအောင်သရဏဂုံဆိုသည်မှာ ယူတဲ့အခါကျတော့သံဃံတရဏံတတ္တိယမိသံဃံတရဏံကိစ္ဆာမိဆိုပြီးတော့ဘုန်းကြီးကဆိုလိုက်တယ်ဘုန်းကြီးတွေကဆိုတယ်လေတရဏဂမနံပရိပုံဏံတဲ့ဘယ်လိုဆိုတော့အဲ့ဒီမှာသရဏဂမနံကိုဘယ်လိုအဓိပ္ပာယ်ဖော်မလဲ ယုံကြည်စိတ်ကခြင်းပရိပုံဏံကပြည့်စုံပါပြီတဲ့ပရိပုံဏံကပါတယ်တော့ကိုယ်နားလဲလားနားလဲလားဟမ်อืมအဲ့ဒီတော့ တရဏဂမနံပရိပုံဏံဆိုလို့ရှိရင်ဟောဟုတ်ကဲ့လားကဲပြန်ဆိုသမှာအောင်တရဏဂမနံပရိပုံဏံ နောက်တစ်ခါအဲ့ဒါဘုန်းကြီးကသရဏဂမနံပြိပုံဏံကိုလူတွေကဘာဆိုပြီးတဲ့အခါမှာဘုန်းကြီးကအဲ့ဒါကိုဆိုတာလဲဟမ် တတိယံပိသံဃံတရဏံဂစ္ဆာမိအဆုံးမှာမဟုတ်လားအဲ့တော့ရှေ့ကဗုဒ္ဓံတရဏံဂစ္ဆာမိမြတ်စွာဘုရားကိုအာကိုရာဟု၍ယုံကြည်စိကပ်ပါ၏ဓမ္မံတရဏံဂစ္ဆာမိတရားတော်မြတ်ကိုအာကိုရာဟု၍ယုံကြည်စိကပ်ပါ၏သံဃံတရဏံဂစ္ဆာမိသံဃာတော်ရှင်မြတ်ကိုအာကိုရာဟု၍ယုံကြည်စိကပ်ပါ၏ အဲ့ဒါကမှပဲတစ်ကြိမ်နှစ်ကြိမ်သုံးကြိမ်အဲ့လိုသွားတာမဟုတ်လားသုံးကြိမ်မြောက်အာကိုရာဟု၍ယုံကြည်စိကပ်ပါဤလို့နှုတ်ကထုတ်ဖို့ဝန်ခံပြီးတဲ့အခါကျတော့ဘုန်းကြီးကဘလို့မှတ်ချက်ပေးတော့ပါတယ်တော့အတိဘယ်က ဘောပေါက်လားအဲဒီတော့သရဏဂုံဆိုတာဘာလဲလို့မေးရင်ဘယ်လိုဖြေမလဲဒါဖြင့်ခွဲပြီးမေးမယ်ဗုဒ္ဓသရဏဂုံဆိုရင်ဘယ်လိုပြောမလဲ မသရဏဂုံစီကချင်းပါဤမဟုတ်သေးဘူးလေစီကချင်းဟုတ်တယ်မလားတန်ခါတရဏဂုံဆိုရင် ဟုတ်ပြီလားဒါဖြင့်တရဏဂုံဆိုတာစိတ်လားရုပ်ခန္ဓာကိုယ်လားစိတ်မဟုတ်လားသိကြလားဒါဖြင့်နိုင်ငံသားတယောက်ကရွှေရုံဖျားပေါ်တက်လာပြီးဖျားကြီးသဘောကြတာနဲ့ကုကုံကုံပြီးဥချရ အဲ့လိုဥချရဲ့သူဥချတာမြင်လာတဲ့ဒီလူကိုဗုဒ္ဓဘာသာဝင်လို့ဆိုနိုင်သလားမဆိုနိုင်ဘူးလားဘာကြောင့်အဲသူ့မှာတရဏဂုံမတည်သေးလို့ဟုတ်ကဲ့လားဒီတော့ဥချရုံမဟုတ်ဘဲနဲ့သူ့စိတ်ထဲကယုံယုံကြည်ကြည်နဲ့ပဲသဘောကျပြီးတော့ဥချရဲ့တော့သူတို့သူ့ကိုဘာလို့ပြောရမလဲ ဟုတ်ကဲ့လားအဲ့တော့အဲ့ဒီယုံကြည်မှုဟာအားကောင်းတာအားနည်းတာမရှိနိုင်ဘူးလားရှိနိုင်တယ်အော်မြတ်စွာဘုရားရဲ့တရားတော်တွေကလောကီကြီးပွားချမ်းသာရေးရော လောကုတ္တရာကြီးပွားချမ်းသာရေးရောဟောကြားဆုံးမှညွန်ပြထားတာမဟုတ်လားဥမာအ ਨੇ ဆုံးတခြားဟာမကြည့်နဲ့အောင်မင်္ဂလာတုတ်ပဲကြည်အောင်လေ အာတေဝနာစပါဠနာလူမိုင်းနဲ့မပေါင်းနဲ့ဗာဏိတာနိစတေဝနာပညာရှိတော်ကောင်းနဲ့ပေါင်းပူဇာစပူဇနေယနာပူဇော်တိုက်သူကိုပူဇော်အဲ့ဒါလို့ဆိုလို့ရှိရင်ជីវွားချမ်းသာမလားမជីវွားမချမ်းသာဘူးလားဟုတ်ကဲ့လားအဲ့ဒီအတိုင်းပဲတော်တော်ဒေါင်းစိတ်အောင်မြတ်စွာဘုရားကလောကီជីវွားချမ်းသာရေးလောကုတ္တရာជីវွားချမ်းသာရေး မြတ်စွာဘုရားရဲ့တရားတော်တွေမှာပါတယ်ဘုရားရှင်ဟောထားတယ်ဟောထားတော့လောကုတ္တရာကြီးပါချမ်းသာရေးဖြစ်တဲ့မေညာဘုံညာရခြင်းလည်းပဲဘုရားကိုပဲအာကိုရမယ်မဟုတ်လားဒါကလောကီကြီးပါချမ်းသာရေးဖြစ်တဲ့အပြစ်ကင်းကင်းလိမ့်လိမ့်မာမာနဲ့ချမ်းချမ်းသာသာနေခြင်းတဲ့ပုဂ္ဂိုလ်ကလည်းပဲအဲဘုရားတရားကိုပဲအာကိုရမယ်ဒီလိုမဟုတ်လားယရဏသုံးပါးကိုပဲအာကိုရမယ် gain ဒီတော့ အခုခေတ်မှာဘိုးတော်တွေဘွားတော်တွေမဲတော်တွေအုံဖွက်တွေကိုးကွယ်တာမရှိဘူးလားရှိပါရဲ့ဗျာအဲ့ဒါဘာအတွက်ကိုးကွယ်တာလဲယာဓုတက်ခြင်းလို့ယာဓုမကြခြင်းလို့ဟုတ်တယ်မလားဈေးအောင်ကောင်းခြင်းလို့ချမ်းသာခြင်းလို့နာမည်ကြီးခြင်းလို့မဟုတ်ဘူးလား အဲ့ဒါတွေလောကီတွေလားလောကုတ္တရာတွေလားအဲ့ဒါတွေအတွက်အောင်မင်းကောင်းလဲကိုးကွယ်တယ်ဘိုးမင်းကောင်းလဲကိုးကွယ်တယ်ဟုတ်တယ်မလားအာဘိုးဘိုးအောင်လဲကိုးကွယ်တယ်သူရတ္တိရောမကိုးကွယ်ဘူးလားအဲငါရတ္တိရောမကိုးကွယ်ဘူးလားဟမ်ငါရတ္တိရောမကိုးကွယ်ဘူးလားမကိုးရပါဘူး ဘွားတော်တွေတောင်ဘက်ရှင်မတွေမြောက်ဘက်ရှင်မတွေစုံလို့မဟုတ်လားရေတောင်မြင်နိုင်ဘူးကိုးကွယ်တယ်ဆိုရဲသူတို့ယုံကြည်စိတ်ကတဲ့အဓိပ္ပာယ်ပဲမဟုတ်လားအဲ့တော့အဲ့ဓာတွေယုံကြည်စိတ်ကတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓဓမ္မသံဃာဘောယုံကြည်စိတ်ကမှုအပြည့်ရှိပါမလားရှိပါဘူးညော့မသွားဘူးလားအဲညော့သွားတယ် ရော့သွားတော့သူတို့ကိုဗုဒ္ဓဘာသာဝင်စစ်စစ်လို့ခေါ်နိုင်ပါမလားမခေါ်နိုင်ဘူးဟုတ်တယ်မဟုတ်လားအဲအိမ်မှာနာအုံးဒီတွေဆွဲလို့ကြောပွဲတွေတင်လို့မဟုတ်ဘူးလားအဲဗုဒ္ဓဘာသာဝင်နေလားဟဲမဟုတ်ဘူးနော်ဗုဒ္ဓဘာသာဝင်ဆိုရင်ဘာအတွက်ပဲဖြစ်ဖြစ် လောကီကြီးပွားရေးအတွက်ပဲဖြစ်ဖြစ်လောကုတ္တရာကြီးပွားချမ်းသာရေးအတွက်ပဲဖြစ်ဖြစ်ယတနာသုံးပါးကိုပဲအာကိုရမယ်အာကိုရဲဆိုတာယုံကြည်စိတ်ကမှုလည်းရှိရမယ်ယုံကြည်စိတ်ကတဲ့အတိုင်းလည်းကိုကလိုက်နိုင်ကျင့်ကြံရမယ်အသေဝနာစဘာလနာလူမိုက်နဲ့မပေါင်းနဲ့ဆိုတော့လူမိုက်နဲ့မပေါင်းရဘူးလေအဲပေါင်းလို့ရှိရင်တော့ထောင်ကြမှာပေါ့မဟုတ်ဘူးလားအဲအရိုက်လည်းခံရမယ်အသက်လည်းခံရမယ်အဲ့ဒါကြီးပွားတာလားမကြီးပွားတာလားဘာကြောင့်မကြီးပွားတော့ အဲဘုရားဟောတဲ့အတိုင်းမလိုက်နာလို့မဟုတ်လားဟုတ်ကဲ့လားအဲအဲ့ဒါလိုပဲဘုရားရှင်မှာကရော့ဝဲတွေအများကြီးတင်ပြင်ပြီးတော့ရှမ်ပန်းနေတွေဗာတွေနဲ့လှုပ်ထားပြီးအဲ့လိုပဲလူမိုက်နဲ့ပေါင်းတယ်ဆိုလို့ရှိရင် तू ဘယ်နဲ့နေမလို့အဲ့ကရော့ဘွဲတွေကကဲမလားဘယ်ရောက်မလို့ထောင်ထဲရောက်သေးနောက်ဆုံးသေတဲ့အခါကျတော့အဘယ်ရောက်ဒီလိုမဟုတ်ဘူးလားအေး ဘာကြောင့်လို့ဗုဒ္ဓဘာသာဝင် စစ်စစ်မဟုတ်လို့တရဏဂုံမတီလို့မဟုတ်ဘူးလားတရဏဂုံမတီလို့အဲတေချာစဉ်းစားရဲ့ဗုဒ္ဓဘာသာဝင် စစ်စစ်ကတော်တော်နဲတယ်ထင်တယ်နော်ဟုတ်ကဲ့လားအဲကိုယ့်အိမ်လည်းကိုပြန်ကြည့်ကြအောင်မဟုတ်ဘူးလား အဲဗုဒ္ဓဘာသာဝင်စစ်စစ်ဆိုရင်လောကီကြီးပွားရေးအတွက်လည်းယရဏသုံးပါးပဲလောကုတ္တရာကြီးပွားရေးအတွက်လည်းယရဏသုံးပါးပဲဟုတ်ကဲ့လားသို့တော်လည်းတခုရှိတယ်လေဘုရားမြတ်စွာဘုရားရဲ့အဆုံးအမကတော့ကိုအားကိုကိုတဲ့ပါတယ်လေအကိုလိုချင်ကိုလောက်ယူရမယ်တဲ့သူများကလောက်မပေးနိုင်ဘူးတဲ့ ဟုတ်ကဲ့လားသူများလှုပ်ပေးနိုင်ရလားမလှုပ်ပေးနိုင်ဘူးအာကိုလိုချင်ကိုလှုပ်ယူတယ်အဲ့ဒီကကြော့ပွဲတွေလျှောက်ပြီးတင်တဲ့လူတွေကသူများစီကလက်ခံတောင်းနေတာမဟုတ်လားအာလှုပ်ပေးပါလှုပ်ပေးပါတဲ့မဟုတ်လားအဲ့တော့လှုပ်ပေးနိုင်သလားသူများလှုပ်ပေးနိုင်အဲမလှုပ်ပေးနိုင်တာကိုသွားယုံကြည်နေရင်မှားသလားမှန်သလား မှန်သောယုံကြည်မှုကိုတမာဒိဋ္ဌိခေါ်တယ်မှားသောယုံကြည်မှုကိုမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဟုတ်ကဲ့လားအဲကိုယ်အိမ်မှာကောအဲ့ကြောပွဲတွေရှိလားမရှိပါဘူးဗျာအဲကြောပွဲမရှိရင်တော့ဗာဒိဋ္ဌိလဲအဲ့ဒီကြောပွဲတွေရှိနေရင်တော့ တရဏဂုံတည်သူလားမတည်သူလားတည်ပါဗျာဗုဒ္ဓဘာသာဝင်စစ်စစ်လားနာမည်ကံဗုဒ္ဓဘာသာဝင်လားဟုတ်ပြီလားနားလည်သလားသရဏဂုံကိုနားလည်မှအဲ့ဓာတွေသဘောပေါက်မှာမဟုတ်ဘူးလားသရဏဂုံကိုနားမလဲအဲ့ဓာတွေသဘောပေါက်ပါမလား အဲ့ဒီတရဏဂုံဟာဘယ်အခါမှပြက်တယ်လဲလို့ဆိုရင်တခြားအယူဝါဒကိုယုံကြည်စိတ်ကရင်ပြက်သွားရောမဟုတ်လားတခြားအယူဝါဒယုံကြည်စိတ်ကတယ်ဆိုတဲ့ကဒီဗုဒ္ဓဓမ္မတန်ခါကိုယုံကြည်သေးလားမယုံကြည်တော့တရဏဂုံတည်သေးလားမတည်တော့ဗုဒ္ဓဘာသာဝင်ဟုတ်လားမဟုတ်တော့ဘူး ဒါကြောင့်တခြားအယူဝါဒကိုယုံကြည်စိတ်ကရင်သရဏဂုံပြက်တယ်ဟုတ်ကဲ့လားဘယ်အခါမှသရဏဂုံပြက်တယ်လဲသရဏဂုံပြက်တယ်ဟုတ်ကဲ့လားတခါနောက်သရဏဂုံပြက်တာတစ်ချက်ရှိသေးတယ်ကျမ်းဂန်ကဖော်ပြထားတာ သေသွားလို့ရှိရင်လည်းတရဏဂုံပြက်တယ်တဲ့ဘယ်ခါမှပြက်တယ်အာတရဏဂုံပြက်တာနှမျိုးရှိတယ်တဲ့တမျိုးကတခြားအယူဝါဒကိုယုံကြည်စိတ်ကရင်ပြက်တယ်နောက်တစ်မျိုးကသေသွားရင်ပြက်တယ်သို့တော်လည်းပဲ ဒီဘဝကကောင်းမှုကုသိုလ်တွေပြုတယ်ဒီဘဝကလည်းပဲသရဏဂုံမြဲနေတယ်ဆိုလို့ရှိရင်တော့သေပြီးနောက်တဘဝဖြစ်ရဲ့နော်သူဟာဒီဘဝကအထုံနေပါသွားတဲ့အတွက်နောက်ဘဝမှာလည်းပဲသရဏဂုံမတည်နိုင်ဘူးလားတည်နိုင်တယ်ဒီဘဝကောင်းမှုကုသိုလ်တွေပြုတယ်သရဏဂုံကလည်းဘယ်တော့မှမပြတ်ဖဲနဲ့တည်မြဲခဲ့တယ်ဆိုရင်တော့ အဲ့ဒီအထုံပါတဲ့အတွက်နောက်ဘဝမှာလည်းသူတရဏဂုံတီးပြီးတော့ဘုရားဘာသာဝင် ဖြစ်နိုင်တယ်ဒီဘဝကိုကတရဏဂုံကယောတိယောရဲဆိုလို့ရှိရင်တော့ဟိုဘက်ဘဝကိုအထုံပါပါမလားမပါရင်တော့ဟိုဘက်ဘဝမှာတရဏဂုံတီးသူတန်းဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးကလျာဏမိတ်တာမိတ်ကောင်းဆွေကောင်းနဲ့ပေါင်းမိမှပဲဖြစ်တော့မှာပဲ မဟုတ်ပေဘူးလားကလျာဏမိတ်တာမိကောင်းဆွေကောင်းနဲ့ပေါင်းပြီးမှဖြစ်တော့မှာပဲကဲတရဏဂုံပြတ်တာပဲနှမျိုးရှိလဲဘလို့လဲဟုတ်ကဲ့လားဒီတော့စဉ်းစားကြည့်ပါ အပြစ်ရှိတဲ့တရဏဂုံပြည့်နီးအပြစ်မရှိတဲ့တရဏဂုံပြည့်နီးလို့နှစ်ခုရှိတယ်ဘယ်ပြည့်နီးကအပြစ်ရှိပြီးတော့ဘယ်ပြည့်နီးကအပြစ်မရှိမလဲဘယ်ဟာကအပြစ်မရှိတယ်လဲသေသွားလို့ပြက်သွားတယ်ဆိုတာကသဘာဝမဟုတ်လား အပြစ်ရှိလားရှိပါဘူးဗျာအဲတခြားအယူဝါဒယုံကြည်ကိုယ်ွယ်ရဲ့သူ့မှအပြစ်ရှိတယ်ယုံကြည်မှုမှားတော့စိတ်ထားကောမမှားဘူးလားမှန်ပါဗျာလိုက်နာကျင့်ကြံမှုကောမမှားဘူးလားမှန်ပါဗျာအဲမှားပြီဆိုလို့ရှိရင်တော့ကုသိုလ်တွေဖြစ်မလားအကုသိုလ်တွေဖြစ်မလားအဲ့ဒီအကုသိုလ်ဖြစ်တာကိုပဲအပြစ်ရှိတယ်လို့ပြောတာမဟုတ်လားဟုတ်ကဲ့လား ဒါဖြင့်ယောဂီတို့တော့ဘယ်အခါမှအပြစ်ရှိတဲ့တရဏဂုံပြည့်နည်းနဲ့ပြည့်မလဲမဟုတ်လေဟဲ့သေချာနားထောင်ယောဂီတို့တော့ဘယ်အခါမှအပြစ်ရှိတဲ့တရဏဂုံပြည့်နည်းနဲ့ပြည့်မလဲလို့ဟမ် ဘယ်တော့မှမပြတ်ပါဘူးဟုတ်လားဟုတ်ကဲ့လားအပြစ်ရှိတဲ့သရဏဂုံပြည့်နေဆိုတာဘယ်လိုဟာလဲအဲတခြားအယူဝါဒပြောင်းလဲယုံကြည်စိကတာဟုတ်တယ်မဟုတ်လားကဲဒီလောက်တရားတွေသိနေပြောင်းเสียလို့သေးလားဒါပေမဲ့ငွေ10သိန်းနဲ့ပေါက်လိုက်ရင်ဘယ်နဲ့နေမလဲဟမ် ငွေ10သိန်းတော့ယူလိုက်ပါမယ်။အော်ပေးတဲ့တော့ယူမှာပေါ့။ငွေ10သိန်းတော့ယူပါမယ်။ဒါပေမဲ့ယုံကြည်တာကတော့ဗုဒ္ဓဓမ္မသံဃာပဲမဟုတ်ပေဘူးလား။ပေးကြလားပေးလေယူမယ်။မဟုတ်ဘူးလား။ယုံကြည်တာကတော့ဗုဒ္ဓဓမ္မသံဃာပဲဟုတ်ကဲ့လား။ ပြက်သလားမပြက်ဘူးလားအဲမပြက်ဘူးဒီတော့လာပေးရင်ယူလာယူတချို့ဘာသာတရားတွေကအဲ့ဒါလို့ပေးပေးပြီးတော့ယုံကြည်မှုပျက်စီးအောင်လုပ်တာမဟုတ်လားအဝတ်ပေးအစာပေးဆေးပေးပိုက်ဆံပေးယာဓုပေးနဲ့မဟုတ်ဘူးလားကဲအဲ့လိုပေးရင်ယူမလားမယူဘူးလားယူပါဘူးဗျာဟောယူပါလို့ပြောတယ် ယူတော့ယူပါဒါပေတဲ့ယုံကြည်မှုကတော့ဗုဒ္ဓဓမ္မသံဃာပဲဟုတ်ကဲ့လားအဲသိကြပြီလားအဲ့ဒီတရဏဂုံသိကြပြီဆိုရင်သီလကောမလုံခြုံဘူးလားတရဏဂုံမသိကြရင်သီလမလုံခြုံဘူးတချို့များ ကံ၅ပါးတဲ့ကတစ်ပါးဖြစ်စေနှစ်ပါးဖြစ်စေသုံးပါးဖြစ်စေထက်ခထခကျူးလွန်နေတဲ့လူတွေမရှိဘူးလားတတ္တာကျူးလွန်တာရှိတယ်ခိုးတာမတရားယူတာကျူးလွန်တာရှိတယ်မဟုတ်ဘူးလားကာမဂုဏ်မောက်မောက်မမကျူးလွန်တာရှိတယ်အကျဉ်းချင်းအဖန်မှအရှက်မရှိပဲနဲ့လိန်ပြောနေတာထထလိန်ပြောနေတာမရှိဘူးလား အဲ့ဒီလူတွေသီလလုံနာလားမလုံနာလားမလုံကြဲကသူတို့တရဏဂုံဟာတီတာလားမတီတာလားမတီတာပေါ့မယုံလို့မလို့မလုံတာပေါ့ယုံရင်တော့လုံမှာပေါ့ဟုတ်ကဲ့လားမယုံဘူးဆိုကြဲကသူတို့ဟာစစ်စစ်ဟုတ်ကဲ့လားဒါဖြင့်ပါတော့အတုပေါ့ ဗုဒ္ဓဘာသာအတူကြီးတွေပေါ့မဟုတ်ဘူးလားအဲရွှေစိန်ဗုဒ္ဓဘာသာတွေတတ္တုကိုရွှေစိန်တော့တကယ်ရွှေလို့မထင်ရဘူးလားမထင်ပါဘူးဗျာဒါပေမဲ့တကယ်ရွှေတော့ဟုတ်ကဲ့လားမှတ်ကြောက်ပေါ်တင်ကြည့်လိုက်တဲ့အခါကျတော့တတ္တုကြီးပေါ်မလာဘူးလားအဲ့ဒီခါကျတော့ဒါဖြစ်ရင်အတုကြီးပဲလို့မသိရဘူးလား အဲ့တော့တရဏဂုံတီမတီမှတ်ကြပေါ်တင်လိုက်လို့ရှိရဲ့တရဏဂုံမတီချောင်းတို့ရဲ့သူဟာဗုဒ္ဓဘာသာအတုကြီးပဲဟုတ်တယ်မဟုတ်လားတရဏဂုံတီချောင်းတို့ရဲ့တော့သူဟာဗုဒ္ဓဘာသာအစစ်ပဲသိကြပြီလားကဲဒီနေ့ဒီလောက်ဆိုတော်ပြီထင်တယ်တော်ပြီလားတော်တော်ပါပြီ ဘာကြောင့်ဆိုများများပြောတော့ကများများမှတ်ရတော့မေ့ကုန်တာပေါ့အဲနည်းနည်းပဲပြောတော့နည်းနည်းပဲမှတ်ရတော့မမေ့ဘူးပေါ့ဒါကြောင့်ယောဂီတို့ဟာဗုဒ္ဓတရားတော်လိုက်နာကျင့်ကြံရမှာတကယ်ဆင်းရဲငြိမ်းအေးချမ်းသာစေချမ်းသာရည်ကိုရစေနိုင်တဲ့အကျင့်လမ်းမှန်ကိုကျင့်တဲ့အခါမှာမௌချဗုဒ္ဓဓမ္မသံဃာကို စစ်စစ်မှန်မှန်အာကိုရပဲလို့ယုံကြည်တဲ့စည်းကပ်တဲ့စိတ်ခေါ်တဲ့သရဏဂုံတည်တံ့ခိုင်မြဲအာကောင်းမှပဲဖြစ်တယ်ဆိုတာနားလည်သဘောပေါက်ပြီးတော့တည်တံ့ခိုင်မြဲအာကောင်းတဲ့သရဏဂုံ အခြေပေါ်အခြေခံပြီးတော့သီလသမာဓိပညာတရားတွေကျင့်ကြံပွားများကြိုးစားအထောက်နိုင်ရလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေ။